စိတ်ကိုမျိုးတွေကခုနှစ်ခုမြောက်စိတ်တွေထိုက်ကြောင်းကကာယေကြဇီဝတေကြအနပကတဥပထာပေတိမိမိကိုယ်ပေါ်နဲ့အသက်ပေါ်မှာပေါ့ဒီနေရာစဉ်လည်းကိုယ်နဲ့အသက်ကိုနည်းနည်းလေးမှအနှဲ့ကွက်ညာတာခြင်းမရှိပဲနဲ့စွန့်စွန့်စားစားအားထုတ်ရမယ်လို့ဒီလိုဆိုလိုပါတယ်ကိုယ်ပေါ်မှာမငဲရဘူးဆိုတာကတော့မိမိခန္ဓာကိုယ်ကြီးဟာ မစင်ကြယ်မတန်ရှင်းဘာမှအာဟုဇရာမကောင်းတဲ့အနေနဲ့ပေါ့လေအပြင်ပအသက်မဲ့အပုတ်ကောင်ကြီးကိုဒီလိုပဲထင်ရမယ်ကာမလည်းပဲမငဲ့မှာဘူးတကယ်လို့အကောင်းလို့ထင်နေလို့ရှိရင်ငဲ့နေဦးမှာအသက်ပေါ်တော့ဒီရဲ့အကျိုးစီးပွားကိုမလိုလားတဲ့ဉာဏ်သူလိုသဘောထားရမယ်တဲ့ဉာဏ်သူဟာ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 သူတို့ရှင်သန်နေသေးသေး၍အဲ့ဒီယုံနာရှိထားတဲ့ပုဂ္ဂိုလ်မှာအများအားဆင်းရဲနေတာပဲခုလူတွေကြုံတွေ့နေရတာဟာယုတ်ဒီနန်ကြီးရှိနေတော့ဒီဆင်းရဲတွေနဲ့တွေ့ရတာပဲတကယ်လို့ဒါယုံနာမရှိဘူးဆိုလို့ရှိရင်ဒီဆင်းရဲတွေပဲကျုံရလိမ့်မယ်အဲ့ဒီဆင်းရဲတွေကရှေ့ဘွားပေါင်းများစွာလည်းကြုံခဲ့ပြီဒီခုလည်းပဲကျုံနေတာပဲ နှောင်လည်းပဲဘဝဒီဘုံမှာအပြစ်မမြင်တဲ့အဝိဇ္ဇာနဲ့တဏှာပေါ့လေအမိုက်ဓာတ်နဲ့အဖောင်ဓာတ်ရှိနေသေးတယ်ကံနေကြည့်ပြီးတော့အဲဒီကာမတခါဘဝဒီတော့ရောက်မှာအဆုံးထိုင်ပြီးတော့ဒီရှင်သားနဲ့အသက်ကလေးရှိနေလို့သူ့ကြောင့်ယုံနာနေရလို့ရှင်သားနေတော့ရှင်သားနေတဲ့ယုံနာနဲ့စတဲ့ဆင်းရဲတွေဟာမိမိရဲ့အကျိုးစီးပွားမလိုလားတဲ့ရန်သူလိုပဲဆိုတာပေါ့လေအဲ့ဒါလိုသဘောထားနိုင်မှအသက်ပေါ်မှာမငဲ့ပါပါ ဒီစကားအရဆိုလို့ရှိရင်လက်တွေ့ကျင့်သုံးရတဲ့သတိပဋ္ဌာန်တရားဟာတချို့အတွေ့ချော်တဲ့ပုဂ္ဂိုလ်များတော့သို့မဟုတ်တတ္တအားနည်းတဲ့ပုဂ္ဂိုလ်များတော့အပြစ်တင်တင်မယ်ဘယ်နဲ့ရဒီတရားလည်းပဲယောဂဖြစ်တဲ့လမ်းတွန့်ပုံနေတာပဲဒီလမ်းတွန့်ပုံနေတဲ့အကျင့်ပဲဆိုပြီးတော့တချို့အပြစ်တင်မှာမှန်ကတော့ ဒီခန္ဓာကိုယ်ကြီးဟာအသက်ရှင်တဲ့အခါမှာတော့ဇောကအလိုက်ပေါ့လေအတုံးကြတယ်လို့ဆိုပေမဲ့လို့ဒီတဲ့အခါကျတော့ဘာမှအတုံးကြတော့ဘူးပြစ်လိုက်ရတာပဲကွဲတာရှာရတဲ့ပစ္စည်းများကွဲလွယ်တဲ့ပစ္စည်းများကွဲခင်မပျက်စီးခင်တော့အတုံးချရတယ်ကွဲပြီးပျက်စီးပြီးမှဆိုလို့ရှိရင်တော့ဘာမှအတုံးချလို့ဖြစ်တော့ဘူးအဲတော့ခုခန္ဓာကိုယ်ရထားတဲ့ပုဂ္ဂိုလ်များ အရွယ်လည်းကောင်းသေးတယ်ကျမ်းမာရေးလည်းရတယ်အရွယ်လွန်သွားပြီမဲ့လို့တရားထုံနိုင်လောက်ကျမ်းမာရေးရတယ်ဆိုလို့ရှိရင်ဒီခန္ဓာကိုယ်ကြီးအာမခံချက်မရှိပုံကိုနားလည်ပြီးတော့ဒီခန္ဓာကိုယ်ကြီးရဲ့အချိန်မီပေါ့လေအနှစ်သာရတွေထုတ်ယူထားမိဖို့အတွက်ကတော့သိအရေးကြီးတယ်ခန္ဓာကိုယ်ကြီးကတနည်းအားဖြင့်အမိုက်ပုံကြီးနဲ့လည်းတူတယ်လူတွေအသုံးမဝင်တဲ့ ပစ္စည်းအမျိုးမျိုးတွေပေါ့လေတနေရာရာသွားပြီးတော့ပုံရတာကြာတော့အဲ့ဒီပုံကြီးဟာအကြီးဖြစ်လာတာဒီထဲမှာပစ္စည်းတွေအစုံပဲအဲ့ဒီဖိုက်ပုံကြီးကိုအမျော်မြင်မရှိတဲ့ပုဂ္ဂိုလ်များအသုံးမချတတ်လို့ရှိရင်မျောတာလောက်ပဲဖြစ်တယ်အမျော်မြင်ရှိတဲ့ပုဂ္ဂိုလ်များတော့အဲ့ဒီမိုက်ပုံကြီးတွေကအတူအဆပစ္စည်းတွေအများကြီးပဲတန်တူတန်စားတွေ အများကြီးပါအများကြီးပါပဲဒီတွေကอืมတန်ကြောင်းနေဖန်ခွက်တွေပေါ့လေကွာအဲ့ဒီပစ္စည်းတွေထုတ်ယူပြီးတော့စန့်စင်အောင်လုပ်ပြီးလူလုံးပစ္စည်းတွေပြန်ထုတ်တယ်မိုက်ပုံကြီးတွေကရွှေထုတ်တဲ့နီးဆိုတာပေါ့လေကွာအဲ့ဒါလို့ဆိုလို့ရှိရင်ဟိုကမြေဩဇာလည်းပဲမလျော့ဘူးယောဇာတွဲလည်းအကျိုးများဒီတဲကအသုံးပြုလို့ဖြစ်နိုင်တဲ့ပစ္စည်းတွေကိုလည်းပဲထုတ်ပြီးတော့မြို့တွေရပေါင်းစပ်ပြီးတော့ ပတ်စီပြီးတော့လူသုံးပစ္စည်းတွေထုတ်တော့တချို့ဒီဟာနဲ့ပတ်သက်ပြီးတော့ပစ္စည်းချလာတဲ့ပုဂ္ဂိုလ်တွေလောကဘဝမှာရှိတယ်လို့ဆိုရတယ်စိတ်ဉာဏ်ကြီးလည်းကြီးကြီးတည်ထားတယ်လို့ဆိုရတယ်ခန္ဓာကိုယ်မိုက်ပုံကြီးတွေကထုတ်ရမယ်အသုံးဝင်ဖို့တန်တဲ့ပစ္စည်းတွေကတော့အချမ်းမဟုတ်ပါဘူးရှိဥစွာကုမှုလုံးမှုတွေစင်ကြယ်စေတဲ့တိလအနှစ်သာရတရားမှတစ်ဆင့်ဆက်ပြီးတော့အခုလိုတိဋ္ဌာ အစစ်မြင့်တဲ့တရားတွေအားထုတ်ပြီးတော့သတ္တဝိရိယတတိသမารိပညာပေါ့လေဒီတရားတွေထက်ထက်တန်တာအကောင်အားပြည့်သွားတဲ့အဖြစ်ပေါ့လေထုတ်ယူဖို့ပါပဲအဲ့ဒါဒီဟာမှာမိမိအတွက်တကယ်စိတ်ချရတဲ့အနှစ်သာရတွေပါအဲ့ဒီလိုအခြေအနေကိုနားလည်တဲ့ပုဂ္ဂိုလ်များဟာဘယ်ရွယ်မှာ ဒီအနှစ်သာရတွေခန္ဓာကိုယ်အမှတ်ပုံကြီးရဲ့အနှစ်သာရတွေထုတ်ယူလို့ကောင်းသလိုလို့ဆိုတော့ပထမအရွယ်အကောင်းဆုံးပဲ။ဘာဖြစ်လို့လဲဆိုတော့ပထမအရွယ်ကတွေးတာတွေကလည်းပဲခန္ဓာကိုယ်ရဲ့မှာအသွာလာမျှတကျမ်းမာရေးတွေကလည်းရတယ်။အင်အားတွေကလည်းပြည့်တယ်။စသတွေကစိတ်တက်တက်ကြွရနဲ့ဆောင်ရလိုက်လို့ရှိရင်မိမိကြည်ရထားတဲ့ကိစ္စညံ့ညံ့ထမြောက်တတ်တယ်။ ဒါကြောင့်ပထမရေအကောင်းဆုံးပဲဒီရနဲ့ပတ်သက်ပြီးတော့စัจ java လေးတစ်ခုဘုန်းကြီးပြောပြရစီတာဝေကလည်းပဲဖြစ်သိအားလည်းပဲတိတ်ကြွကြီးအတွက်ပေါ့လေဆရာလက်ထက်ကရှင်ဝတ္ထပါဠခေါ်တဲ့အထေတယဟန်တစ်ပါးရှိပါတယ်သူဟာပထမအရွယ်ပါပဲပစ္စည်းလည်းချမ်းသာပါတယ်ရွှေမျိုးလည်းပဲကြီးပါတယ်အရွယ်ကလည်းပဲကောင်းတယ်ကျမကြီးရလည်းရတယ် ကမ္မဂုဏ်ချမ်းသာနဲ့နေမယ်ဆိုလို့ရှိရင်ဓမ္မနာကိုချမ်းသာတာနဲ့နေနေတဲ့ပုဂ္ဂိုလ်တယောက်ပါပဲအဲဒါလိုယဟန်ဖြစ်တဲ့ဘုရင်တူရဲ့ဥယျာမှာပေါ့လေနေ့ခါတရင်တုံးနေတော့ဘုရင်ကချင်းကပ်ပြီးတော့မေးတယ်အရှင်ဘုရားအရှင်ဘုရားငငယ်ရွယ်လေးပဲကာမဂုဏ်နဲ့နေနေတဲ့အရွယ်ပဲတဲ့မိဘတွေလည်းပဲသိချမ်းသာရှင်ဘုရားလည်းပဲကျမ်းမာရေးကောင်းအရွယ်ကောင်းပေါ့လေ ဒီကာမဂုဏ်ချမ်းသာတွေလက်လွတ်ပြီးတော့ဘာဖြစ်လို့ယဟန်ဘဝကိုခံယူရပါသလဲတဲ့ဒီလိုတယောက်တည်းပြင်းစရာကောင်းအောင်ပါနေရတာပေါ့လေဘာဘာများအတိတ်ပဲရှိသလိုလို့ဒီလိုမေးပါလေအဲ့ဒီလိုဘုရင်ကမေးတော့ရှင်ရထလာပါရမထေရဗုဒ္ဓကတဲ့ဓမ္မုဒိတတရား၄ပါးဟောကြားထားတယ်တဲ့တရားရည်ချင်းချက်စီ၄မျိုးပေါ့လေဒီဓမ္မုဒိတတရား၄ပါးကိုအစဉ်တိုင်း လေ့လာနှလုံးသွင်းသွင်းပြီးတဲ့အခါမှာသဝေကတွေအကြီးအကျယ်ဖြစ်ပြီးတော့ဒီလိုပြည့်စုံတတ်တဲ့ခန္ဓာကိုယ်ကြီးတွေကအနှစ်သာရဖြစ်တဲ့တရားတွေပေါ့လေအချိန်ကြီးထုတ်ယူဖို့ရာအတွက်ပထမအရွယ်အကောင်းဆုံးမို့လို့ဝိဟံဘုရားအဲကာမဂုဏ်ချမ်းသာတွေကိုဆွန့်လွတ်ခဲ့ပြီးတော့ယဟန်ဘုရားခံယူရတယ်ဆိုတဲ့အကြောင်းရှင်းချုပ်ဖြေပါတယ်အရှင်ကြီးမြစ်သာသာထုတ်ရည်အတွက် အဲသာဝိကတရားတွေကိုနှုတ်ပေးတာသာဝိကဉာဏ်ကြီးနှုတ်ပေးတဲ့တရားလို့ဒီလိုဆိုလိုပါတယ်အဲဒီဒုရိတတရား၄ပါးဆိုတာကဥပနိယတိလောကအတုဝောလောကသူရောကိုပါတတ္တဝါပေါင်းကြီးအတုဝောဖြစ်ပေါ်ပြီးတော့ဖြစ်ဖြစ်ဖြစ်ဖြစ်သွားတာမဟုတ်လို့မတိရမခံရကြီးဖြစ်၍ဥပနိယတိပူခြင်းနာခြင်းတည်ခြင်းတို့ဆောင်ပုတ်ခံရ၏တဲ့ ရထားတဲ့ယုံနာခန္ဓာတွေဟာဒီတိုင်းကြီးနေတာမဟုတ်ဘူးလူတိုင်းလူတိုင်းကတော့ပြိုကျင်ရတယ်ပို့အိုလာတာဘာမှတတ်နိုင်ဘူးလူတိုင်းလူတိုင်းကမာကျင်ရတယ်ကြားမာကျင်ရတယ်နားလာတာပဲယောဂမျိုးတွေဖြစ်လာတာပဲလူတိုင်းလူတိုင်းဟာကိုယ်မိသားစုနဲ့ကြိုးရရှင်ရှင်အသက်ရှင်ပြီးတော့နေကျင်ရတယ်နားပြီမယ်လို့ကြောင်းတစ်ခုရောက်ကြရတာပဲဘာဖြစ်လို့လဲဆိုတော့ ဥရနာတာတည်တတ်တဲ့ဓာတ်တွေကခန္ဓာကိုယ်ရဲ့မှာအဖြစ်ပါလာတာအမြဲမပြတ်သေးပြီးတော့အမြဲပြတ်ပြက်နေတာမြင်ပြီးတော့ပြောက်သွားကြားပြီးတော့ပြောက်သွားစသည်ပေါ့ဘာမှဒီလောက်ခံနေခြင်းမရှိဘူးတနည်းတဲ့တနည်းအိုးနေတာတနည်းတဲ့တနည်းလည်းပဲတမာရီကြီးချိုးတက်နေတာအဲနောက်ဆုံးတရားပါပဲဒီလောက်ခံနေခြင်းမရှိတဲ့အတွက်အိုးလာတည်ခြင်းအဲ့ဒီသုံးမျိုးကိုမောင်းအဖို့ခံနေရတယ်မနာကြောက်ကြကောင်းတဲ့တရားတွေလို့ဆိုတာပေါ့ ဒီတော့ပြုခြင်းမဲ့လို့အိုးလာတာမာခြင်းမဲ့လို့နားနေတာရှင်ခြင်းမဲ့လို့သေးနေတာအဲ့ဒါတွေအတွက်ဘယ်သူမှတောင်းမခံနိုင်ဘူးတရားတွေအတွက်အမခံပါတယ်ဆိုတာအမခံမဲ့ပုဂ္ဂိုလ်အခုထိတူးမှပေါ်သေးဘူးအဲပြုလို့တဲ့ပုဂ္ဂိုလ်တွေကအိုးလာတဲ့အခါပျော်လို့လောက်ကြတာပဲဒါမှမဟုတ်တတ်နိုင်ဘူး နားနေတဲ့အခါမှာလည်းပဲမအောင်ဆိုပြီးတော့ကြားမအောင်ဆိုပြီးတော့လုပ်ကြတာပဲအသက်လည်းပဲရှင်ရတာပဲတချို့လည်းပဲတည်ပြီးသားပုဂ္ဂိုလ်တော်မှာအသက်ပြန်တွေ့အောင်အသက်ပြန်ဝင်အောင်ကြိုးစားကြတယ်လို့ဆိုပါတယ်အခုအထိတော့ဘယ်သူမှအာမမခံနိုင်သေးဘူးအဲ့တော့အာမခံခြင်းမရှိတဲ့အတွက်ဒီဟာတွေလုံချောလို့စောက်ရှောက်တဲ့ပုဂ္ဂိုလ်မရှိအတ္တနောလောကအနဘိဓရောဆိုတာပါအတုတိယ သမုဒိတာတရားပါပဲဒါတ attva တွေအာနိစ္စပဲမဟုတ်မလားမတရားအောင်လို့အာမခံမှုမရှိတော့ခုကိုရမဲ့နေတယ်လို့ဒီလိုဆိုလိုတယ်အခုအထိအများစုတ attva တွေဟာခုကိုရမဲ့နေတာကြည့်ပေါ့ကိုကိုယ်တိုင်ကိုပဲကြည့်ပါလိမ့်လားဘယ်လောက်ထိကိုကိုရမဲ့နေတယ်ဆိုတာတကယ်တရားတွေအားထုတ်လို့ တခဏချင်းတရေတဲ့ပြက်နေတာလေးတွေတွေ့သွားတဲ့ခါကျမှအာဒီတရားတွေဟာအသေးကြီးသေးနေတာပဲအာဟုဇရာမဟုတ်တဲ့တရားတွေပဲအဲ့ဒီကောင်းကောင်းနားလည်လာလို့ရှိရင်တကယ်ကိုပဲဒီယုံနာခန္ဓာကြီးဟာအာဟုရမဲ့တယ်ဆိုတာကိုယ်ပဲညာနဲ့ကိုမြင်လာမှာအခုတော့တဝေကညာပေါ့အဲ့ဒီအရှင်မရောက်ခင်တော့တဝေကညာယူရတာပါဒါတော့နောက်ဆုံးကြလို့ရှိရင်ကိုယ်ပဲဥစ္စာဆိုတာဘာမှမရှိဘူး ကုဏပီဒုက္ခပီတွေမကင်းတဲ့ပုဂ္ဂိုလ်တွေဟာအသက်ရှင်လို့ကာလမှာတမဝါကြောင့်ပညာတွေသင်ကြားပြီးတော့ဒီစီးတွေရှာဖွေလို့ပေါ့လေစောင့်နေကြည်လဲနေတယ်တချို့လည်းပဲတော်တော်ကြည်နေတယ်တော်တော်ချမ်းသာတယ်ဒါပေမဲ့လို့ကိုယ်ပဲဥစ္စာဆိုတာမရှိပါဘူးကိုယ်တိုင်ရှာဖွေရလို့အများကပေါ့လေဒီပစ္စည်းတွေသူပိုင်နေတယ်လို့ဆိုပေမဲ့လို့ အကြောင်းအလျော်စွာပဲပျက်စီးသွားလို့ရှိရင်မပိုင်တာတွေရှိတယ်။တေမမဟုတ်ဘူးမတေခင်လည်းပဲမပိုင်တာရှိတယ်။မိလောင်လို့ပျက်စီးသွားတာရှိတယ်။ဟွန်းဒီတော့နိုင်တဲ့စီးနေပေါ့လေပုဂ္ဂိုလ်တူကပြုလုပ်လို့ပျက်စီးသွားတာလည်းရှိတယ်ကိုယ်ပိုင်ဥစ္စာဆိုတာဘာမှရှိဘူး။ပြီးတဲ့အခါဆိုလို့ရှိရင်လည်းဘာမှရှိတဲ့အခါဒါလည်းပဲတတ္တဝါတွေအားနဲ့ချက်တစ်မျိုးပဲ။ အဲ့ဒါအစကောလောကောသဗ္ဗံပါဟယကမဏီယတဲ့လောကောတယောကိုပါတတ္တဝါပေါင်းကြီးအစကောကိုယ်ပိုင်ဥစ္စာဆိုတာဘာမှမရှိတဲ့သဗ္ဗံပါဟယကမဏီယတိတ်ရှင်တဲ့ကာလမှာရှားဖွေထားတဲ့ရုပ်ထုပစ္စည်းတွေပေါ့ဒီဆွေမျိုးတွေအကုန်လုံးစွန့်ပြီးတော့သွားရမှာကြီးပဲအဲ့ဒါတတ္တိယသမုဒ္ဒိကတရားပါပဲ။ ဘာမှယူလို့မရဘူးလားလို့ဆိုတော့ယူလို့ရတဲ့ဟာတွေတော့ရှိပါတယ်အဲ့ဒီယူလို့ရတဲ့ဥစ္စာကတော့အနုကမိကဥစ္စာလို့ခေါ်ပါတယ်အနုကမိကဥစ္စာဆိုတာမတည်ခင်ကာလမှာစေရနာတတတရားကောင်းကောင်းနဲ့တတ်နိုင်တယ်ရလှူဒန်းရတယ်ဆေးရုံတို့စာသင်ကျောင်းတို့ဗောလိတရားတွေလှူရတာပြီးတော့မိဘေးရေဘေးသိတဲ့ပုဂ္ဂိုလ်တွေဒီလိုလှူရတာကူညီရတာ ဒီတော့မိသားစုစိတ်ကောင်းနှလုံးကောင်းနဲ့ပေါ့လေထောက်ပံ့ရတာဆွေတွေမျိုးတွေထောက်ပံ့ရတာပေါ့ဆင်းရဲတဲ့ပုဂ္ဂိုလ်တွေထောက်ပံ့ရတာကိုချင်းဒီလာတွေပြည့်စုံတာတရားမှတစ်ဆင့်ဆက်ပြီးတော့စိတ်ဓာတ်တွေတိုးမြင့်ပေးတာမာရိဘာဝနာအထုတ်တာဒီတော့ယုံနာပိဿာတိမကအစပေါ့လေအမှန်တရားတွေကိုအစဉ်စဉ်စဉ်စဉ်သိမြင်ပြီးတော့နောက်ဆုံး သိပညာထူးတွေပေါ့လေရတဲ့အထိပေါ့လေအဲ့ဒါလို့အားထုတ်လို့ရရှိထားတဲ့ဒါနစာကြီးတဲ့ကုသိုလ်တွေကတော့ကိုယ်နောက်ပါမှာအဲ့ဒါတွေကိုအနုဂါမိကဥစ္စာလို့ခေါ်ပါတယ်ကိုယ်နဲ့မကွာထက်ချက်ပါတဲ့ဥစ္စာတဲ့လူသွားလို့ရှိရင်အရေးထားရလို့မရဘူးလူသွားတာနဲ့လူလှုပ်ရှားတာနဲ့ပဲရိတ်ကလည်းတခါတည်းပါသွားတာပဲအဲ့ဒါတော့သိချရတယ်နုဂါမိက ဒဏအနုကမိကဥစ္စာဆိုလို့အခြားဥစ္စာတွေလည်းပဲလူတွေမှာရှိပါတယ်ဘုဒ္ဓဖြစ်ဖို့ဘုန်းကြီးကပြောပါဦးမယ်အဲ့ဒီဥစ္စာတွေကတော့အခြားမဟုတ်ပါဘူးသာဝရဥစ္စာသာဝရဒဏဆိုတာရှိပါတယ်ဒါတွေကတည်တံ့ခိုင်ရဲတဲ့ပစ္စည်းတွေပေါ့ဒီမှာရွှေ့လို့ပြောင်းလို့မရနိုင်တဲ့ပစ္စည်းတွေပေါ့မြေရာတို့လေရာတို့တိုက်တာအဥတွေအစတွေပေါ့ဒီတမျိုးတွေသင်္ကမဥစ္စာဆိုတာကတော့ရှိလို့ပြောင်းလို့ရတဲ့ပစ္စည်းတွေပေါ့ဒီ ကိုပိုင်တဲ့ပစ္စည်းတွေအိမ်လုံးပစ္စည်းတွေဘာတွေညာတွေအကုန်လုံးအစုံပေါ့ဒါလူတွေမှာရှိရပါတယ်သာဝရဥစ္စာလည်းရှိရပါတယ်ဇင်မဥစ္စာလည်းရှိရပါတယ်ပြီးတော့အင်္ဂသမဥစ္စာဆိုတာကအင်္ဂခြေလက်နဲ့တူတဲ့အတတ်ပညာအမျိုးမျိုးတွေပေါ့ဒီအခုကာလလူတွေစတင်တတ်တဲ့အတတ်ပညာတွေပေါ့ဝိဇာတတ်တို့သိပ္ပာတတ်တို့လက်မှုတတ်တို့စက်မှုတတ်တို့သုံးနေတာပါပဲလူမှာ လက်ရှိအင်္ဂါသုံးနေလို့ရှိရင်အဲ့ဒီသုံးနေတဲ့အင်္ဂါကိုသူ့နေရာနဲ့သူအသုံးချလို့ရတယ်။လက်ရှိအင်္ဂါပြက်နေပြီဆိုလို့ရှိရင်တော့အသုံးပြုစရာမရှိတော့ခက်တာပေါ့။ပြီးတော့အင်္ဂါသုံးရတယ်။ဒါလိုပဲလူရဲလို့ဖြစ်လာပြီဆိုလို့ရှိရင်အတ္တပညာကတော့တတ္တနာတ္တိဟာတရတယ်တော့။အဲ့ဒါအင်္ဂါသမဥစ္စာခေါ်တယ်။လက်ရှိအင်္ဂါနဲ့တူတဲ့ဥစ္စာတွေတဲ့အဲ့ဒါကတော့ အသက်ရှင်စေကာလမှာအတုံးကြပါတယ်ရှင်စေကာလမှာတော့မစိတ်ချရပါဘူးဟွန်းတပညာတွေဘယ်လောက်ပဲတတ်ထားအိုးအိုးဆောင်ဖြစ်တဲ့ခါကျတော့မေ့သွားတာပဲယူနှံသွားတာပဲဆရာအာနာဘယ်နည်းကဒီတပညာအသုံးမချဘူးလို့တားမြစ်ထားလို့ရှင်လည်းဒီတပညာအသုံးမဝင်ဘူးဒီတဲ့ခါမှသာမဟုတ်ဘူးအသိဉာဏ်တဲ့ကာလမှာလည်းအာဟုရတာတွေမဟုတ်ဘူးအကုန်လုံးဒါတွေကကိုယ်ရဲ့ဥစ္စာဘာမှမဟုတ်ဘူး ကုန်လုံးထားခဲ့ရမှာအဲ့ဒါတွေဒီလိုရတဲ့ဟာကတော့နုကမိကဥစ္စာတစ်ခုပါပဲဒီလိုသဘောမပေါက်သေးတဲ့ပုဂ္ဂိုလ်များတော့ကာမဂုဏ်အာယုန်နေတဲ့မှာတမျိုးပြီးတမျိုးပေါ်ဒီအကောင်းတွေကိုလူကျင်ကြတယ်ရတာလေးလေးနဲ့လည်းပဲမတင်းနိုင်နိုင်ဘူးအပိုမူတွေလည်းပဲဒီလိုပဲရှာဖွေကြတယ်လိုအပ်တာလည်းမဟုတ်ဘူးပြီးတော့ မတင့်တယ်နိုင်တော့ဘာဖြစ်ကြတော့လို့ဆိုတော့အမြဲတမ်းလိုးနေတာပဲပူလောလောကောအတ္တိတောတဏတာသောဆိုတာလောကောသူရောကိုယ်ပါတ attva ပေါင်းဒီအတ္တိတောရသမြလူအပ်သမြလေးနဲ့မတင့်တယ်နေရောရဲထိုင်ပြီးဖြစ်၍ပူလောအမြဲတမ်းလိုးလိုနေတယ်တဲ့တောင်းနဲ့တောင်းနဲ့ရေခတ်တယ်လို့ပေါ့ချင်းတောင်းနဲ့ရေခတ်တယ်လို့ပေါ့ဘယ်ရေပါလိမ့်မလဲอืมအဲ့လိုဖြစ်နေတယ်မရောရဲနိုင်ဘူးဆိုလို့ရှိရင်အမြဲတမ်းလိုးနေတာပဲ လိုနေတော့အဲ့ဒီလိုတဲ့ဟာကိုဖြည့်လို့တဲ့တဆာပေါ်တာပဲနည်းနည်းလိုနည်းနည်းဖြည့်တာပဲများများများလိုများများဖြည့်တာပဲဒီတော့မရောက်ရနိုင်တော့လိုတာဒီဖြည့်လို့တဲ့တဏှာပေါ်နေတော့အဲ့ဒီတဏှာရဲ့ရှင်အမြဲတမ်းခံနေရတာပဲဘေးရန်ဒီတော့တဲ့မှာပေါ့ဒီအပူအချာအေးအပူအချာလည်းပဲဒါလည်းဘာမှမတွက်နိုင်ဘူး ဒီတော့တဏှာကြောင့်အများအားဖြစ်နေတာပဲတတ္တဝါကြီးအဲ့ဒါတဏှာဓာတော့တဲ့တဏှာရှင်ကြီးပဲတဏှာကြောင့်ဖြစ်ကမလွတ်တမရတော့ပဲနည်းနဲ့မှဆန့်တာမတွေ့နိုင်တဲ့အဲ့ဒါနောက်ဆုံးရုပ်ထာမြောက်ပေါ့လေသဘောဒေတာတစ်ခုပါပဲရုပ်ရဲတဲ့သဘောဟာသိကောင်းတယ်သူကသံတုတ်တိပရမန္တနာဆိုရတာရုပ်ရဲခြင်းဟာအမြတ်ဆုံးဖြစ်စီတယ်တဲ့ တရားနဲ့ပတ်သက်ပြီးတော့အတူချုပ်ပြီးတော့ basket maker အကြောင်းလေးနည်းနည်းပြောပြရစီအဲ့ဒီချင်းရသားတယောက်ဟာချင်းနောက်ရက်ပြီးတော့အတမမွေးမြူနေတာတရားသမားလေးနဲ့တင်းနေတာသူ့လုပ်ငန်းခွင်မှာလည်းပဲတချင်းလေးတွေကြောကြောနဲ့အေးအေးဆေးဆေးလေးသူကချမ်းသာတာနေတာညလည်းပဲချမ်းသာတာအေးရဘာမှလည်းတကိုးတွေပါလိမ့်မကြောက်ပါဘူးတတိတယောက်ကသူ့တနာတာနဲ့ဟောလို့မူတရားမှသာမူတရားပြီးတော့ သူ့တဲတွေကလည်းမလုပ်တယ်လို့ဆိုတော့ဒီငွေတရားလုံကြုံထိန်းလို့ဆိုတာမလွယ်ဘူးငွေတရားဝင်တဲ့အချိန်ကစပြီးတော့ဒီနည်းငွေတရားဘယ်သူများလာယူမလဲစသည်ပေါ့လေပူပန်ရတာပူပန်ရတော့သူ့လုပ်ငန်းခွင်မှာတစ်ချက်လည်းမဆုံးနိုင်တော့ဘူးလေညလည်းမအိပ်နိုင်တော့ဘူးလေသို့သောငွေတရားမရောက်ခင်ရဆိုရင်ဒီချမ်းသာတာနေရတယ်တစ်ချင်းလေးတကြောကြောနဲ့လည်းပဲကောင်းကိုအိပ်ရတယ် ဒီငွေဝင်တဲ့အချိန်ကစပြီးတော့ငါချမ်းသာပြီးကြောက်သွားတာပဲဒီငွေတရားတော့မကောင်းဘူးဆိုပြီးတော့ဗောလေငွေတရားယူပြီးတော့တထေးကြီးပြန်အပ်တယ်တထေးကြီးကျွန်တော်ချမ်းသာပြီးပြန်ပေးပါဗျာလို့ဆိုတဲ့တထေးကြီးမကထားတဲ့ငွေတရားပြန်ယူပါတော့လို့ဆိုတဲ့ကွာအဲ့သူ့ဘဝလေးနဲ့ပြီးတော့သိချမ်းသာတာရောက်ရတာအမှန်ကောင်းတယ်အထူးအားဖြင့်တရားနဲ့တရားဆိုလို့ရှိရင်ရောက်ရတာသိကောင်းတာရောက်ရရောက်ရလေးလေးပို့ပြီးတော့ချမ်းသာနေတယ်ဒီမှကျွန်မခံရနေတယ် ဒီလိုပြောတဲ့အတွက်ဗုဒ္ဓတရားတော်ကလူတွေရှင်းအောင်လုပ်တာတော့မဟုတ်ပါဘူးအသက်ရှင်တဲ့ကာလမှာတော့စောစောပိုင်းကပြောခဲ့တဲ့သာဝရပစ္စည်းသင်္ကမပစ္စည်းနဲ့အင်္ဂသမပစ္စည်းတွေကတော့တရားသဖြင့်ပေါ်လို့ရှားဖွေပါဒါပေမဲ့လို့အပိုးအမိုးတွေအဲရအောင်ကြိုးစားပြီးတော့တဏှကျင်ခါရတဲ့ဟာမျိုးတော့ဒါတော့မကောင်းဘူးပေါ့တဏှကျင်ခါလို့ရှိရှင်းရမှာပေါ့ကြောက်ရလို့ရှိချမ်းသာတယ်ဆိုတာပေါ့လေ ရုပ်ရဲနိုင်ဖို့ရာအတွက်ဟောကြားတဲ့တရားပါပဲအဲ့ဒီလိုရသပါဠမထေရဘယင်ကိုပေါ့လေသမုဒိကတရား၄ပါးအဲ့ဒါသတိထားပါတဲ့အဲ့ဒါသတိထားမိတဲ့အတွက်အရွယ်ကောင်းဆုံးကပဲဒီယဟန်ဘောင်ယဟန်ဘောကခံယူပြီးတော့ပျက်စီးတတ်တဲ့ခန္ဓာကိုယ်ကြီးရဲ့အနှစ်သာရတွေအချိန်ကြီးထုတ်ယူဖို့ရာဒါ ဖြည့်မီပေါ့လေရဖို့ရကြိုးစားရတယ်ဆိုတဲ့အကြောင်းဖြည့်ရှင်းပြပါတယ်အဲဒီတာရကလေးထောက်ပြီးတော့ဘုန်းကြီးတို့တွေဘုန်းကြီးတို့တရားဓမ္မတွေလည်းပြည့်စည်တတ်တဲ့ခန္ဓာကိုယ်ကြီးဘာမှမကြဘူးသွားရတော့ပြစ်လိုက်ရတော့ပါပဲဒီတော့ပြည့်စည်တတ်တဲ့ခန္ဓာကိုယ်ကြီးရဲ့အချိန်ကြီးပေါ့လေဒီသမားကြီးပညာအနှစ်သာရတွေပေါ့ထုတ်ယူမျိုးရာအတွက်ပေါ့လေချိန်ကြီးကလုံးလောက်ဆိုင်ဆိုတဲ့အတိုင်းပေါ့လေကြိုးစားအထုကြဖို့ရအကြောင်း တော်ဝေကဖြစ်เสียလေးပါလေဘုန်းကြီးကတည်သိပြီးတော့ပြောပါတယ်အချိန်နဲ့ကြာသွားပါပြီတော်ကြပါစေ